ကံကြီးစကူအငယ်1မှ30အေဂရုပြည်နှင့်ဆိုင်သောဗျာဒိတော်ကကြည့်ရှုလော့အရဖျားသည်လျင်မြန်သော မိုးတိမ်ကိုစီး၍အေဂရုပြည်သို့ကြွတော်မူ၏ရှေ့တော်၌အေဂရုပြည်ရုတ်ထုဆင်းတုတို့သည်လှုပ်ရှား၍အေဂရုပြည်၏နှလုံးသည်သူ၏အထဲမှအရေးကြိုလျက်ရှိလိမ့်မည်အေဂရုပြည်သားတို့သည်အချင်းချင်းတယောက်နှင့်တယောက်ရန်ပြုစေခြင်းဟံငါနှိုးဆော်သဖြင့်သူတို့သည်ညီကိုချင်းတယောက်နှင့်တယောက်အိမ်နီးချင်းတယောက်နှင့်တယောက် တမျိုးနှင့်တမျိုးတနိုင်ငံနှင့်တနိုင်ငံစစ်တိုက်ကြလိမ့်မည်အဲဂရုပြည်၏စိတ်သည်သူ၏အထဲမှပြက်လိမ့်မည် သူ၏အကြံကိုလည်းငါဖျက်မည်သူတို့သည်ရုတ်တုတို့၌၎င်း ပြူစမ်းသော သူတို့၌၎င်းနတ်ဝင်နှင့် ဆုံးတို့၌၎င်းစီးကပ်ကြလိမ့်မည်အဲဂရုပြည်သားတို့ကိုကြမ်းကြုတ်သောသခင်တို့လက်သို့ငါအပ်သဖြင့်ပြင်းထန်သောရှင်မြင်းတပါးသည်အုပ်ဆိုးလိမ့်မည်ဟုကောင်းကင်ဘုရားသခင်အရှင်သာရဘုရားမိန်တော်မူ၏ ထိုအခါပင်လယ်ရေပြတ်လိမ့်မည်မြစ်ရည်လည်းရော့၍ခန်းချောက်လိမ့်မည်ချောင်းရည်များလည်းပုတ်ကျလိမ့်မည်အေဂုတုမြစ်လက်ကြားတို့လည်းရေပြတ်၍ခန်းချောက်သည်ဖြင့်ကျူပင်နှင့်ဂိုင်းပင်တို့သည်ညှိုးနွမ်းကြလိမ့်မည်မြစ်လက်ကြားနားနှင့်ချောင်းဝနားမှပေါက်သောမြက်ပင်အဆရှိသော မြစ်နားမှစိုက်သမျှတို့သည်ညှိုးနွမ်းပျက်စီးပပျောက်ကြလိမ့်မည်တံငါတို့သည်ညီးတွားကြလိမ့်မည် မြင့်၌ငါးများကိုချသမျှသောသူတို့သည်မြည်တမ်း၍ရေပေါ်မှ ပိုက်ခွန်ကိုဖြန့်တတ်သောသူတို့သည်စိတ်ပြက်ကြလိမ့်မည်ပိုက်ဆံလုတ်သောသူနှင့်ဇာမျိုးကိုရက်သောသူတို့သည်လည်းအကျိုးနည်းရှိကြလိမ့်မည်အမိတကယ်တို့သည်ပြည့်၍အခဆန်းသောသူအပေါင်းတို့သည်ညှိုးငယ်သောစိတ်ရှိကြလိမ့်မည်အငယ်7မှ15အကယ်စင်စစ်ဇောနာမင်းတို့သည် အယူဖြစ်ကြ၏ ဖာရောဘုရင်၏တိုင်ပင်မှုမှတ်တို့သည် မိုက်သောအကြံကိုပေးကြ၏ကျွန်တော်သည်ပညာရှိအမျိုးရှေးရှင်ဘုရင်တို့အနွယ်ဖြစ်ပါသည်ဟုဖာရောဘုရင်အားအဘယ်ကြောင့်ရှောက်ကြသနည်းသူတို့သည်အဘယ်မှရှိကြသနည်းတင်၏ပညာရှိတို့သည်အဘယ်မှရှိကြသနည်းကောင်းကင်ဘုရားအရှင်သာရဘုရားသည်အဂရုပြည်တစ်ဖက်၌အဘယ်သို့ကြံစီတော်မူသည်ကိုယခုပြောကြပါစေ ပေါ်ပြကြပါစေဇောနမင်းတို့သည်အယူဖြစ်ကြပြီနောဖမင်းတို့သည်မှားယွင်းကြပြီအဲဂရုပြည်အမျိုးအနွယ်များကို အုပ်သောအကြီးကဲတို့ကိုလည်းမှားယွင်းစေကြပြီဒါဝရဖျားသည်အဲဂရုပြည်အလယ်၌ရင်မှုသောသဘောကိုပြင်ဆင်တော်မူသည်ဖြင့်ရင်မှုသောသူသည်မိမိအံပတ်၌လဲတဲ့ကဲ့သို့အဲဂရုပြည်သားတို့သည် ပြုလေသမျှတို့၌မှားယွင်းကြပြီအဲဂရုပြည်ဥကောင်းဖြစ်စေ အမီးဖြစ်စေစွန်ပလွန်လက်ဖြစ်စေဂိုင်းပင်ဖြစ်စေပြီးစီးနိုင်သောအမှုအလင်းမရှိရအငယ်16မှ19ထိုကာလ၌အေဂုတုလူတို့သည် မိမကဲ့သို့ဖြစ်၍ကောင်းကင်ဘုရားအရှင်သာရဘုရားသည် သူတို့အပေါ်မှာလက်တော်ကိုလှုပ်ရှားတော်မူသောကြောင့်ကြောက်လန့်တုန်လှုပ်ကြလိမ့်မည်ကောင်းကင်ဘုရားအရှင်သာရဘုရားသည်အေဂုတုပြည်တစ်ဖက်၌ကြံစီတော်မူသော အကြံစီကြောင့်ယူဒပြည်သည်လည်းအေဂရုပြည်၌ကြောက်မဲ့ဖွယ်ဖြစ်လိမ့်မည်ယူဒပြည်ဟု၍ပြောကံမျက်နှင့် လူတိုင်းကြောက်ရွံ့ကြလိမ့်မည်အငယ်၈မှ22ထိုကာလ၌အေဂရုပြည်တွင်မြို့၅မြို့တို့သည်ခါနန်ဘာသာစကားကိုပြော၍ကောင်းကင်ဘုရားရှင်သာရဖျား၏တစ္ဆာတော်ကိုခံကြလိမ့်မည်ထိုမြို့တို့တွင်တမြို့ကိုသူရိယာမြို့ဟု၍ ခေါ်ဝေါ်ကြလိမ့်မည်ထိုကာလ၌အေဂရုပြည်အလယ်တွင်သာရဘုရားကို ပူဇော်ရာရစ်ပလင်ရှိလိမ့်မည်ပြည်စွန်းနားတွင်လည်းသာရဘုရားဖို့မှတ်တိုင်ရှိလိမ့်မည်ထိုမှတ်တိုင်သည်အေဂရုပြည်တွင် နမိတ်လက္ခဏာဖြစ်လိမ့်မည်ကောင်းကင်ဘုရားအရှင်သာရဘုရား၏တက်တည်လည်းဖြစ်လိမ့်မည်အကြောင်းမူကားသူတို့သည်နှင်းဆဲခြင်းကိုခံရသောကြောင့်သာရဘုရားကိုအဟိကြသည်ရှိသော ကဲတင်သောအရှင် အမှုဆောင်သခင်ကို သူတို့ရှိရာသို့စေလွတ်တော်မူ၍ထိုသခင်သည်ကယ်တင်တော်မူ၏အေဂုတုပြည်တွင်သာရဘုရားကိုတည်ရကြသည်ဖြစ်၍ထိုကာလ၌အေဂုတုလူတို့သည်သာရဘုရားကိုတည်သောကြောင့်ပူဇော်တကာအလူဒါနကိုဆက်ကပ်၍ဝတ်ပြုကြလိမ့်မည်သာရဘုရားရှိတော်၌တစ္ဆာဂရိထား၍ထားသည့်အတိုင်းပြုကြလိမ့်မည်သာရဘုရားသည်လည်းအေဂုတုပြည်ကိုဒဏ်ခတ်၍ခပ်ပြီးသောဒဏ်ရာကို ပျောက်စေတော်မူမည်သူတို့သည်လည်းသာရဖျားထံတော်သို့ပြောင်းလဲကြသည့်ကာလသူတို့တောင်းပန်ခြင်းကိုနားထောင်၍ဒဏ်ရာကိုပျောက်စေတော်မူမည်အငယ်23မှ25ထိုကာလ၌အေဂရုပြည်မှသည်အာရှုရိပြည်တိုင်အောင်လမ်းတွင်လိမ့်မည်အာရှုရိလူသည်အေဂရုပြည်သို့၎င်းအေဂရုလူသည် အာရှုရိပြည်သို့၎င်းတွာလာ၍ အဲဂုတုလူနှင့်အာရှုရိလူတို့သည်တညီတညွတ်တီဝတ်ပြုကြလိမ့်မည်ထိုကာလ၌ဣတရေလအမျိုးသည်အဲဂုတုအမျိုးနှင့်၎င်း အာရှုရိအမျိုးနှင့်၎င်း ပေါင်း၍တတ္တိယအမျိုးသည်ဟုသောမြေကြီးအလယ်၌မင်္ဂလာပြုသောအမျိုး ဖြစ်လိမ့်မည်ကောင်းကင်ဘုရားအရှင်သာရဘုရားကလည်းငါ၏လူအဲဂုတုအမျိုးငါပြုပြင်သောအာရှုရိအမျိုးငါ၏အမွေဥစ္စာဖြစ်သောဣတရေလအမျိုးသည် မင်္ဂလာရှိစေတည်းဟုကောင်းကြီးပေးတော်မူလိမ့်မည်